ဖက်တွယ်ဆွဲလမ်းမှုနဲ့ချစ်ခင်မြတ်နိုးမှုကွာခြားပုံဆွဲလမ်းမှုကိုဖော်ညွှန်းတဲ့ပါဠိစကားလုံးဥပါဒံဟာ အစာကျွေးခြင်းလို့လည်းအဓိပ္ပာယ်ရတယ်။တစ်ပင်တစ်ပင်ရဲ့ဥပါဒံလို့ပြောရင်ဒီတစ်ပင်ရှင်သန်ဖို့ရာ စားသုံးတဲ့မြေကြီးကိုပြောတာ။မိတော်တစ်ခုရဲ့ဥပါဒံဆိုရင်မိလောင်ကျွမ်းဖို့လိုအပ်တဲ့လောင်စာကိုခေါ်တာပဲ။ဒါကြောင့်မို့ ဥပါဒံဆိုရင် အစာအာဟာရအာဟာရရယူသုံးစွဲစေခြင်းအစာကျွေးခြင်းလို့အတိတ်ပဲယူနိုင်တယ်။စိတ်ရဲ့ဥပါဒံအကြောင်းကို ပြောမယ်ဆိုရင်ပျော်ရွှင်စရာကို ရှာဖွေခံစားခြင်းပဲ။မိမိရဲ့ပျော်ရွှင်မှုဟာတစုံတရာအခြေအနေတစ်ရက်ကိုမိမိကရရှိပိုင်ဆိုင်မှုအပေါ်မှာမူတည်နေတယ်ပေါ့။တနည်းပြောရရင်မိမိပျော်ရွှင်မှုလေးရှင်သန်နေအောင်ထိန်းထားပေးမယ် အရာတစ်ခုခုကို ရှာဖွေသုံးဆောင်ခြင်းပဲဦးစင်းတို့အများစုအတွက်ဆိုရင်စိတ်ခံစားမှုပိုင်းဆိုင်ရာအစာကျွေးခြင်းဟာ တခြားသူနဲ့ပတ်သက်မှုရှိမှရတယ်ဒီရှုထောင့်ကိုပဲမြတ်ဗုဒ္ဓကတပားသူနဲ့ပေါင်းတင်ဆက်နွယ်ခြင်းဟာဒုက္ခကို ဖြစ်စေတယ်လို့ဟောခဲ့တာပေါ့တကယ်လို့မိမိပျော်ရွှင်ရဖို့သုံးဆောင်ခံစားရမယ့်အရာဟာ အိုခြင်း၊နာခြင်း သိချင်းမကင်းတဲ့အရာဖြစ်နေမယ်ဆိုရင်မိမိပျော်ရွှင်မှုကလည်းအိုရအောင်မယ်နာရအောင်မယ်သေဆုံးပျက်စီးရအောင်မှာပေါ့ဒါကြောင့်ဦးစင်းတို့ဟာ တကယ်စစ်မှန်တဲ့ပျော်ရွှင်မှုကို တပားသောနေရာကနေရှာဖွေရလိမ့်မယ်အဲ့ဒါကြောင့်မို့ဦးစင်းတို့ဟာ ပိုပြီးယုံကြည်စိတ်ချရတဲ့ပျော်ရွှင်မှုအတွက်မိမိအတွင်းပိုင်းကစိတ်ဓာတ်အရေးသွေးတွေတိုးတက်လာအောင် ကြင်ကြံအားထုတ်နေကြတာပဲ။ သို့တော်ညာလဲတပားသူကို မချေရတော့ဘူးမနှစ်သက်ရတော့ဘူးတနာညာတာမှုမထားရတော့ဘူးလို့မဆိုလိုဘူးတပားသူရဲ့ဖြစ်တည်မှုအပေါ်မစားသုံးတော့ဘူးဆိုယုံလေးပါပဲတကယ်လို့နှစ်ဦးနှစ်ဖက်ကို ဝင်ပြစေခဲ့တဲ့စားသုံးမှုဆိုရင်ဒါကိုရပ်တန့်လိုက်ခြင်းကနှစ်ဖက်စလုံးအတွက် အကျိုးတကယ်ရှိပါတယ်တစ်ဖက်မှာလည်းမြတ်ဗုဒ္ဓကအားလုံးအပေါ်တနာညာတာဖို့ဆုံးမထားတယ်လေ။ ဒီတနာညာတာခြင်းဟာဗြဟ္မဝိဟာရတရားတွေကတပါးဖြစ်တဲ့ဂယုဏတရားပဲဂယုဏဆိုတာဆင်းရဲဒုက္ခခံစားနေရတဲ့သူတွေဆင်းရဲမှတတ်တာစေဖို့ဆင်းရဲဒုက္ခတွေကင်းစင်စေဖို့တတ်နိုင်သလောက်လှုပ်ပေးခြင်းစိတ်ရှိတာကိုခေါ်တာဒီကရုဏာရဲ့ရှုထောင့်ကို တခါတရံလွဲမှားနေတတ်ကြတယ်ကရုဏာဆိုတာလူတွေပျော်ရွှင်ရင်ကောင်းတာပါပဲဆိုတဲ့ဆန္ဒရှိုံကိုမဆိုလိုဘူး ဘာကြောင့်လူတွေမပျော်ရွှင်တာလဲဆိုတာကို နားလည်ဖို့လဲလိုတယ်။အခုသူတို့မပျော်ရွှင်ဖြစ်နေတာဟာသူတို့ရဲ့အတိတ်ကလုပ်ရက်တွေကြောင့်ဒါမှမဟုတ်လက်တလောလုပ်ရက်တွေကြောင့်ဖြစ်တယ်။အဲဒါကြောင့်ကောင်းတဲ့လုပ်ရက်တွေသာသူတို့ကိုလှုပ်စေခြင်းနဲ့တကယ်လို့သူတို့အတိတ်ကလုပ်ရက်ကြောင့်လက်ရှိခံစားနေရတဲ့ကိုဆင်းရဲမှုကို မရှောင်ရှားနိုင်တော့ဘူးဆိုရင်တော့အ ਨੇ ဆုံးတော့ကိုဆင်းရဲမှုကြောင့် စိတ်တော့ကဆင်းရဲကိုမဖြစ်စေဖို့ဒီကိုဆင်းရဲမှုကို ရင်ဆိုင်နိုင်ဖို့နီးလန်းကို တွေ့စေခြင်းနဲ့ဆန္ဒကိုမှရှိတယ်။ဒါအပြင်နောက်နောက်မှာလည်းတောကဆင်းရဲတွေမကြုံဆုံရအောင်လုပ်ရက်ကောင်းတွေလုပ်နိုင်ကြဖို့သူတို့အတွက်ဆန္ဒပြုပြီးဆုတောင်းပေးတာမျိုးဟာကရုဏာတရားပဲ။ဒါအပြင်ကျေးဇူးတည်တတ်ခြင်းကနေဖွံ့ဖြိုးလာရတဲ့ကရုဏာတည်တံ့တစ်မျိုးလည်းရှိသေးတယ်။ ဦးစင်းတို့ဟာတခြားလူတွေနဲ့အထူးပတ်သက်မှုတွေရှိတတ်ကြတာကိုမြတ်ဗုဒ္ဓကသိရှိတော်မူတယ်။အထူးသဖြင့်ဦးစင်းတို့မိဘနှစ်ပါးနဲ့ဦးစင်းတို့ရဲ့ပတ်သက်မှုတွေပေါ့။နောက်ပြီးဘဝမှာမိမိအပေါ်ကိုညီဆောင်မပေးခဲ့တဲ့သူတွေနဲ့ပတ်သက်မှုတွေပေါ့။ဒီလိုမိမိဘက်ကနေလဲအထူးတလဲကိုညီဆောင်မမှုတွေပြန်ပေးခြင်းစရာသူတွေနဲ့ပတ်သက်မှုတွေမှာကျေးဇူးတည်တတ်ခြင်းဆိုတာလိုအပ်တယ်။ မြတ်ဗုဒ္ဓဟောကြားခဲ့တာတခုကြားဘူးကြမယ်ထင်တယ်။လူကောင်းဆိုတာကျေးဇူးတရားကိုတည်တတ်ပြီးကျေးဇူးပြန်ဆက်ခြင်းစိတ်ရှိသူကို ခေါ်တာဖြစ်တယ်တဲ့။ကျေးဇူးတည်တတ်ခြင်းအကြောင်းပြောမယ်ဆိုရင်မိဘရဲ့ကျေးဇူးကစာရမယ်။ကနဦးအမိဝမ်းထဲမှာမိမိကို လွယ်ထားစမှာဦးစင်းတို့အားလုံးဟာ အမိခန္ဓာကိုယ်ကနေအာဟာရကိုဓာတ်ရိုက်ရယူပြီးအသက်ရှင်သန်ခဲ့ရတယ်။တရေသားဘဝမှာ အမေရဲ့သွေးကနေ အာဟာရကိုယူခဲ့တယ်ပေါ့လောကထဲမွေးဖွားလာပြီးနောက်အမေရဲ့နှုတ်ကိုတောက်သုံးပြီး ရှင်သန်ခဲ့ရတယ်။ကလေးငယ်ဘဝမှာမိမိစားရေးတောက်ရေးအတွက်မိဘတွေကလောက်ကန်ရှာဖွေပြီးမိမိကိုကြီးထွားဖွံ့ဖြိုးလာအောင်ကြွေးမွေးခဲ့တယ်။စိတ်ခံစားမှုအပိုင်းမှာလည်းမိဘတွေအပေါ်ပဲအားထားပြီးစားသုံးခဲ့ရတယ်။အရွယ်ရောက်လာတာနဲ့အမျှမိမိစိတ်ခံစားမှုဆိုင်ရာစားသုံးမှုက တခြားမှာတွေ့လာတော့မိဘအပေါ်မှာစိတ်ခံစားမှုအတွက်အဲ့ဒီလောက်စားသုံးမှုမရှိတော့ဘူး။သို့တော်ညာလဲမိမိရဲ့ဘဝကိုမွေးမြူပေးပြီးပြိုးထောင်ပေးခဲ့တဲ့အမေနဲ့အဖေရဲ့ကျေးဇူးတွေကမိမိအပေါ်မှာ ကြီးမားစွာရှိနေပါတယ်။မြတ်ဗုဒ္ဓဟောခဲ့တဲ့မိဘကျေးဇူးကို အကောင်းဆုံးဆက်နီးကသူတို့စကားကို တတဝေမတင်လိုက်နာနေတဲ့နေမဟုတ်ဘူး။ဘာကြောင့်လဲဆိုတော့မိဘတွေမှာ ခံယူချက်အတွေးအခေါ်တွေမှားနေတဲ့အခါမျိုးလဲရှိတတ်တာပဲလေအကောင်းဆုံးကျေးဇူးဆန်ဒီကသူတို့တွေနှမျောတွန့်တိုတယ်ဆိုရင် ပေးကမ်းရရောတက်လာအောင်ကြိုးပမ်းရမယ်မိဘတွေကတီလာမဆောင်ထိန်ဘူးဆိုရင်တီလာဆောင်ထိန်ချင်လာအောင်ကြိုးပမ်းရမယ်တနည်းပြောရရင် တရားဓမ္မအချက်တွေကိုမိဘတွေနဲ့ယဉ်ညီကျွမ်းဝင်လာအောင်လိမ္မာပါနဲ့စွာနဲ့ရင်ရင်ကြည်ကြည်လမ်းညွှန်တတ်ရတယ် ကိုသားသမီးကကိုကိုပြန်ဆုံးမနေရင်မိဘအများစုကမကြိုက်တတ်ကြဘူးဆိုတော့မိမိကသွဲဝိုက်သောနည်းနဲ့မိဘတွေကိုလမ်းပြနိုင်အောင်ကြိုးပမ်းရမယ်။ဒီလိုမျိုးမိမိမှာမိဘကျေးဇူးဆိုတဲ့အထူးတလဲဆက်ရမယ့်ကျေးဇူးတွေရှိသလိုတခြားဆက်ရမယ့်ကျေးဇူးရှင်တွေလည်းရှိသေးတယ်။ကျေးဇူးဆက်ရမှာချစ်ခင်မျက်နှာမှုပါထားတဲ့ဆိုတဲ့သဘောတရားတွေပါနေတယ်။ ရေဗုဒ္ဓဟောခဲ့တာကယဟန်ပြုစာမှာမိမိရဲ့ဥပဇယ်ဆရာတော်ကို ဖခင်အဖြစ်သတ်မှတ်ရမယ်တဲ့။ဆရာဘက်ကလည်းဒီယဟန်ငယ်ကိုမိမိသားအဖြစ်သတ်မှတ်ရမယ်တဲ့။ဒီလိုပတ်သက်မှုဟာအသက်ရှင်နေတဲ့၍ယဟန်ဖြစ်နေစေကာလပတ်လုံးတည်မြဲနေရမယ်တဲ့။ဒီပတ်သက်မှုမှာတဦးနဲ့တဦးစောင့်ရှောက်ရမယ်တာဝန်တွေပါသလိုပိုအရေးကြီးတာကယုံကြည်မှုချစ်ခင်မျက်နှာမှုနဲ့လေးစားမှုတွေ တူးပေါ်တူးထားရှိရပါတယ်။ဒါကြောင့်ချစ်ခင်မျက်နှာမှုတွေအထူးတလဲဖြစ်ပေါ်ဖို့လဲအားထုတ်ရသေးတယ်။ဒါပေမဲ့မြတ်ဗုဒ္ဓကသတိပေးတော်မူထားသေးတာကအထူးချစ်ခင်မျက်နှာမှုဟာဘေးအန္တရာယ်အထူးကိုလည်းဖိတ်ခေါ်နိုင်တယ်။ချစ်ခင်မျက်နှာမှုကနေလာတဲ့အမုံတရားမုံတိမှုကနေလာတဲ့ချစ်ချင်းတရားတွေရှိကြောင်းကို မြတ်ဗုဒ္ဓကဟောခဲ့ပါတယ်။တနည်းပြောရရင် ကိုချစ်ခင်တဲ့သူကို တခြားတယောက်ကလာစော်ကားရင်အဲ့ဒီစော်ကားတဲ့သူကိုကိုကမုန်းမိမှာပဲဒါမှမဟုတ်ကိုမုန်းတိတဲ့သူကိုတခြားတယောက်ကလည်းမုန်းတယ်ဆိုရင် မုန်းပေါ်မုန်းဘက်ဖြစ်သူကိုကိုကနှစ်သက်စိတ်ဝင်မိပြီးမလိုလားအပ်တဲ့အကျိုးဆက်တွေဖြစ်သွားနိုင်တယ်တနည်းပြောရရင်ချစ်ခင်မျက်နှာမှုဟာ အမြဲတမ်းမတန့်စင်ဘူးစိတ်ချလို့မရဘူးဒါကြောင့်ချစ်ခင်မျက်နှာမှုကနေတခါတလေ ဆိုးကျိုးပေးနိုင်တဲ့အကုသိုလ်စိတ်အဖြစ် ပြောင်းသွားနိုင်ကြောင်းနားလည်ထားပြီးဥပိ္ပခာကိုလည်းချစ်ခင်မျက်နှာမှုနဲ့အတူထည့်လေ့ကျင့်ပေးဖို့လိုအပ်တယ်။ဒါကြောင့်မို့မြမဝိဟာရတရားဟာမေတ္တာ၊ကရုဏာ၊မုဒိတာ သုံးမျိုးတည်းမဟုတ်ဘဲဥပိ္ပခာပါပါရတာပေါ့။ဒီတရားသုံးမျိုးဟာဘယ်ဟာဖြစ်ဖြစ်မေတ္တာစိတ်တွေနဲ့ဒါဖြစ်တည်ရတယ်။ကရုဏာကဆင်းရဲဒုက္ခအတွက်အသုံးပြုရမယ့်မေတ္တာဖြစ်တယ်။ မုဒိတာကပျော်ရွှင်မှုတွေအတွက်အသုံးပြုရမယ့်မေတ္တာဖြစ်တယ်။ဒီမေတ္တာကရုဏာမုဒိတာ သုံးမျိုးကတတွဲတည်းဖြစ်တယ်။သို့သောဗြဟ္မဝိဟာရတရားမှာအခြေအနေတရက်အပေါ်ကို အတွေ့အတာကင်းကင်းနဲ့သုံးသပ်နိုင်စွမ်းကိုခေါ်တဲ့ဥပိ္ပခတရားလည်းပါဝင်ရသေးတယ်။ဒီတရားစွမ်းရည်ဟာလည်းပဲကြောသားရင်သားမခွဲကြပဲဘသူရဲ့ဆိုပြီးအကန့်အသတ်မရှိအောင်ထားနိုင်တဲ့အထိမွေးမြူတင်တဲ့တရားဖြစ်တယ်။ တနည်းပြောရရင်တယောက်ယောက်အတွက်မျက်နာလိုက်မိတဲ့အခါမိမိအတွက်သားမကထိုသူကိုရောတစ်ဖက်သူပါဒုက္ခရောက်တာမျိုးကြုံဘူးမှာပေါ့တကယ်လို့တယောက်ယောက်ကအတော်နာမကျန်းဖြစ်တဲ့အခါကိုက သူ့အတွက်ဝမ်းနည်းနေတာလောက်ပဲလောက်တတ်တယ်ဆိုရင်ကုညီရမရောက်ပါဘူးကိုကိုကိုတတိပေးရမှာကငါတို့အားလုံးဟာအိုမဲ့သဘောနာမဲ့သဘောတေမဲ့သဘော ခွဲခွာကွေကွင်းခြင်းသဘောတွေရှိနေတယ် ဒါတွေကိုရှောင်လွဲလို့လုံးဝမဖြစ်နိုင်ဘူးဆိုတဲ့အချက်ကိုလက်ခံပြီးလက်ရှိဆင်းရဲမှုတွေကိုလျှော့ချဖို့ကိုတက်နိုင်တာတွေကိုဆက်လုပ်သွားရပါမယ်။ပါဠိတော်ထဲမှာပါတာတစ်ခုကမြတ်ဗုဒ္ဓစီဖူးမြော်ရန်ရောက်နေတဲ့ပတေနတိကောသလမင်းစီကို အစီအပါတယောက်ကမင်းကြီးရဲ့အနှစ်သက်ဆုံးမိဖုရားဖြစ်တဲ့မလိကာမိဖုရားဆုံးပါသွားပြီဖြစ်ကြောင်းဒီတိုလာရောက်တန်တော်ဦးတင်နေအဲ့ဒီအခါမှာ မင်းကြီးဟာယူကျုံမရဖြစ်ပြီးငိုကြွေးပါလေရောမြတ်ဗုဒ္ဓရဲ့မင်းကြီးအပေါ်ဖြည့်သိမ့်စေတဲ့နီးကစိတ်ဝင်စားဖို့ကောင်းတယ်မြတ်ဗုဒ္ဓကတတိပေးတော်မူတယ်တကားတော်မင်းကြီး မွေးဖွားလာပြီးတဲ့နောက်မှာ မအိုလာတဲ့သူ နာမကျန်းမဖြစ်ဘူးသူမတည်တဲ့သူ ဆိုတာမျိုး ကြားဘူးပါရဲ့လားမိမိတို့အားလုံးဟာဒီသဘောတွေကိုရှောင်လွှဲလို့မရပါဘူးတဲ့ဒီမှာအံ့ဩစရာတစ်ခုက မိမိအမြင်ကိုချဲ့ပြီးကြည်တာမျိုးကတောကကိုတက်သားစေတယ်ဆိုတာပဲကိုတယောက်တည်းဒုက္ခကြုံနေရတာမဟုတ်ဘူးဆိုတဲ့အသည့်တစ်ခုက ကို့မှာပြိနေတဲ့ဝင်တော့ဝင်ပိုးကိုယောပါတက်သားစေတယ်ဖြစ်ဖြစ်ချင်းမှာတော့ကိုတယောက်သားဖြစ်ရလေခြင်းလို့ခံစားမိမှာပဲဒါပေမဲ့ဒုက္ခရောက်နေတဲ့သူတွေနေရာတိုင်းမှာရှိတယ်သေဆုံးကွယ်လွန်သွားရသူတွေနေတိုင်းရှိနေတယ်လို့သဘောပေါက်ဖို့လိုတယ်နာမကျန်းမှုတွေ ယောဂါတွေနေရာတိုင်းမှာရှိတယ်။အိုမင်းလာမှုဟာ နေရာတိုင်းမှာရှိတယ်။ဒီလိုမျိုးအရာတွေကိုထင်ထင်ရှားရှားသိလာတဲ့အခါနေရာတိုင်းမှာဒီပုံကြီးပဲဆိုတာနားလည်ထားပြီးတော့ဦးစင်းတို့ကိုယ်တိုင်ရောဦးစင်းတို့ရဲ့ချစ်ခင်ရသူတွေမှာရောဥပိ္ပခတရားကို ထားတတ်ရတယ်။ဒီလိုနားလည်မှုဟာဦးစင်းတို့ကို ပိုပြီးနှံ့နေတဲ့အတွင်းပိုင်းကပျော်ရွှင်မှုရင်းမြစ်ကိုရှာဖွေအောင်လှုံ့နှိုးပေးတယ်။ အကယ်၍စားသုံးမှုဟာ အတွင်းပိုင်းကနေရနိုင်တယ်ဆိုရင် အပြင်ပိုင်းကနေရယူစားသုံးစေရမလို့တော့ဘူးအဲ့ဒီလိုသာဆိုရင်ဒုက္ခနဲ့ကြုံနေရတဲ့တခြားလူကို တနည်းမဟုတ်တနည်းပို့ပြီးထိထိရောက်ရောက်အကူအညီပေးနိုင်သေးတယ်ဒါကြောင့်မြတ်ဗုဒ္ဓရဲ့ဆွဲလန်းမှုကိုဖျက်တောက်ရမယ်ဆိုတဲ့ဟောကြားချက်ဟာချစ်ခင်မြတ်နိုးမှု အထူးကျေးဇူးတည်တတ်မှု အထူးမေတ္တာထားတတ်မှုတွေကိုဖျက်တောက်ရမယ်ဆိုတာမျိုးမဟုတ်ကြောင်း နားလည်ဖို့တိတ်အရေးကြီးတယ်။မြမဝိဟာရတရားတော်ဟာကြောသားရင်သားမခွဲကြပဲဘသူရဲ့ဆိုပြီး အကန့်အသတ်မရှိအောင်ထားရတယ်ဆိုပေမဲ့ဦးစင်းတို့အတွက်အထူးကျေးဇူးဆက်ဖို့လိုတဲ့ပုံကိုဆိုတာမရှိရတော့ဘူးလို့မဆိုလိုဘူး။အထူးကျေးဇူးကျွေးတွေရှိသလိုအထူးတလဲချစ်ခင်မြတ်နိုးရမယ့်လူတွေလည်းဘဝမှာရှိပါတယ်။ချစ်ခင်မြတ်နိုးမှုဟာ အလုံးစုံစိတ်ချလို့မရဘူး။ ဘေးဒုက္ခပေးနိုင်ခြင်းရှိတယ်ဆိုပြီးတတိထားဖို့ပဲလိုတယ်။မြတ်ဗုဒ္ဓဟောကြားချက်တစ်ခုကြားဘူးကြမယ်ထင်တယ်။ဘသူမဆိုတန်တရားတစ်လျှောက်မှာမိမိရဲ့အဖေ အမေမောင်နှမသားသမီးမတော်ဘူးတာမရှိဘူးတဲ့။စိတ်ဝင်စားဖို့ကောင်းတာကတန်တရားတစ်လျှောက်တော်ဆက်ပုံကိုပြတဲ့ဒီတရားကိုတရဝအားလုံးအပေါ်မြစ်တာထားဖို့အခြေခံအဖြစ် ဟောခဲ့တာမဟုတ်ဘူး။တကယ်တမ်းတော့လဲ လက်ရှိဘဝမှာတော်ဆက်နေတဲ့မိသားစုဝင်တွေနဲ့တောင် ချောမွေတဲ့ဆက်ဆံရေးရဖို့ခဲရင်လည်းမဟုတ်လားအဲ့ဒီအစားဒီတရားတော်ဟာတန်တရားတစ်လျှောက်မှာဘလောက်တောင်ကျင်လည်ခဲ့ရပြီလဲဒီလောက်ကြာညောင်းလာအောင်လူပေါင်းများစွာကိုလှည့်ပတ်ပြီးခင်တွယ်နေရတာဘလောက်အတိတ်ပဲမဲ့တယ်လဲဆိုတဲ့တန်ဝေကရစေခြင်းတဲ့အနေနဲ့ဟောခဲ့တာဖြစ်ပါတယ်အထူးကျေးဇူးကျွေးဆိုတာလက်ရှိဘဝရဲ့ကိုမိဘဖြစ်သူတွေအပေါ်တင်တာဖြစ်တယ်တကယ်လို့ ကိုကမိဘနေရာမှာဆိုရင် အထူးချစ်ခင်မှုဆိုတာကိုသားသမီးဖြစ်သူတွေစီကိုသွားမှာပဲ။ဒါပေမဲ့သိထားရမှာကဒီလိုချစ်ခင်မှုတွေဟာဘောင်တစ်ခုအထိပဲရှိတဲ့နဲ့။သူစီကလာမယ်ဘေးအန္တရာယ်ဆိုတာရှိတယ်။ချစ်ခင်မှုကနေဆင်းရဲဒုက္ခတွေဖြစ်လာနိုင်တယ်။ဝိတာခါเจ้าမကြီးရဲ့အဖြစ်တစ်ခုက သူမီးလေးဆုံးမသွားလို့အတုပါချပြီးတဲ့အခါမြတ်ဗုဒ္ဓစီဖူးမြော်ဖို့လာခဲ့တယ်။မြတ်ဗုဒ္ဓကမေးတယ်။ ဒီတမျိုးစာလူရေတွက်လောက်မြည်လေးတွေလိုချင်ပါသလားတကမာကြီးတဲ့အခုတင်မြည်အာတုပချပြီးကစားပေမဲ့လေဝိတာခါကြောင်းမကြီးဖြေပုံကဘလို့မိလိုက်တာလဲဖေဟာလိုချင်တာပေါ့ဖေဟာမြည်လေးတွေအဲ့ဒီလောက်တောင်ရှိမယ်ဆိုဘလောက်ကောင်းလိုက်မလဲမြတ်ဗုဒ္ဓကဒီလိုဆိုရင် တကမာကြီးအနေနဲ့မြည်အာတုပမချရတဲ့ရက်ကော ရှိပါအောင်မလားလို့မေးလိုက်တယ် အဲ့ဒီမှာဆင်းရဲတော့ကဘဲကလာတယ်လဲဆိုတာဝိတာခါเจ้าမကြီးသဘောပေါက်သွားတယ်။နောက်ထပ်ဇလန်တစ်ပုဒ်ကတော့တားဖြစ်သူဆုံးမသွားလို့အတုပချရာက ပြန်လာတဲ့အမျိုးသားတူအကြောင်းပဲ။အဲ့ဒီမှာမြတ်ဗုဒ္ဓကဆင်းရဲဆိုတာချစ်ခင်တွေ့တာရတဲ့သူတွေစီကလာတာလို့ပြောလိုက်တာကို ထိုအမျိုးသားကမကြည်မချမ်းဖြစ်သွားတယ်။ချစ်ခင်တွေ့တာရတဲ့သူတွေကပျော်ရွှင်မှုတွေပဲပေးတာလို့ သူ့အနေနဲ့ခံစားခဲ့မိလို့ပဲသူ့ချစ်ခင်တွေ့တာမှုကကြီးမားခဲ့လို့တော့အဲ့ဒီကနေဆင်းရဲမှုတွေပေးနေတာကိုမမြင်ရတော့ပဲအမြင်တွေကန်းနေခဲ့တယ်ဆင်းရဲဖြစ်ရခြင်းပြဿနာဟာတကယ်တော့ချစ်မြတ်လို့သူကြောင့်မဟုတ်ပဲမိမိပျော်ရွှင်မှုဖြစ်ဖို့ရန်ထိုချစ်မြတ်လို့သူအပေါ်မှာစိတ်ပိုင်းဆိုင်ရာမိခိုးစားသုံးနေရမှုကြောင့်ဆင်းရဲဖြစ်နေရတာဖြစ်တယ်။ဒါကိုဖြည့်ရှင်းကျော်လွှားနိုင်မှုနည်းလမ်းတစ်ခုရှိတယ်။ ။ဘာလဲဆိုတော့စစ်မှန်တဲ့ပျော်ရွှင်မှုကိုအတွင်းပိုင်းကနေရှာဖွေဖို့သင်ယူရမှာဖြစ်တယ်။တနည်းအားဖြင့်စိတ်ကိုလေ့ကျင့်အားထုတ်ရာကနေရလာတဲ့ပျော်ရွှင်ချမ်းသာမှုကို ရှာဖွေကြရမှာဖြစ်တယ်။ပါဠိတော်ထဲမှာရှင်သာရိပုတ္တရာကိုရောကြီးတရင်သုံးပေါ်ယဟန်တွေကို ထုတ်ဖော်ပြောကြားခဲ့တာတခုရှိတယ်။တနေ့သူအလေးနဲ့စဉ်းစားမိတာတခုကလောကကြီးထဲမှာသူ့ကို ဝမ်းနဲ့တော့ကဖြစ်စေနိုင်မဲ့ကိစ္စအကြောင်းအရာရှိနိုင်သလားဆိုပြီးအဖြေထုတ်ကြည့်တယ်တဲ့အဖြေကတော့သူ့ကိုဝမ်းနဲ့တော့ကဖြစ်အောင် လုပ်နိုင်တာဘယ်ဟာမှမရှိဘူးလို့သိလိုက်တယ်တဲ့အဲ့ဒီမှာအရှင်အာနန္ဒာကချက်ချင်းမေးလျှောက်တယ်ဒါဆိုရင်တကယ်လို့များမြတ်စွာဘုရားတခုခုဖြစ်သွားရင်ကောဖေဟာဒီလိုကိစ္စမျိုးကကောဝမ်းနဲ့တော့ကမဖြစ်စေလောက်ဘူးလားအရှင်ဖေဟာရှင်သာရိပုတ္တရာကပြန်ဖြေတယ် ဝမ်းနည်းသောကဆိုတာဖြစ်မှာမဟုတ်ဘူးကြီးကျယ်မြင့်မြတ်တဲ့ပုံကိုကွဲလွန်သွားပြီးလောကကောင်းကျိုးမဆောင်ရွက်နိုင်တော့တာစိတ်မကောင်းစရာပဲလို့တော့တွေးမိမှာပါအဲ့ဒီမှာအရှင်အာနန္ဒာပြန်လျှောက်တဲ့မှတ်ချက်ကစိတ်ဝင်စားစရာကောင်းတယ်ဒီအချက်ကိုကြည်ချင်းဖြင့်အရှင်ဖះဟာကိုကျိုးမကြည့်တဲ့သူပါပဲဖះတဲ့တနည်းပြောရရင်တစုံတယောက်တိမ့်မသွားလို့မိမိဝမ်းနဲ့တော့ကာရမှုဟာတကယ်တော့ ဆုံးရှုံးသွားပြီဆိုတဲ့ခံစားမှုကလာတာငါဘသူဆိုတဲ့ခံစားမှုနဲ့အတူငါဆုံးရှုံးမှုဆိုတာမျိုးကနေဝမ်းနဲ့တော့ကရောက်တာဖြစ်တယ်တကယ်လို့ဦးစင်းတို့စိတ်ချမ်းသာဖို့အတွက်ထိုသူရှိမှဖြစ်မယ်ဆိုတဲ့ခံယူမှုတတ်မှတ်မှုတွေမရှိအောင်နေထိုင်နည်းကို သင်ယူတက်မြောက်မယ်ဆိုရင် ထိုတစ်ဖက်လူကိုချစ်ခင်မယ်ကျေးဇူးရှိသူကို အထူးတလဲအလေးထားနိုင်မယ်အပြင် ထိုသူတို့နဲ့ပတ်သက်ပြီး မိမိမှာဆင်းရဲတော့ကဘလို့မှမဖြစ်နိုင်တော့ဘူး။ဒါကြောင့်ဖက်တွယ်နေမှုနဲ့ချစ်ခင်မြတ်နိုးမှု အများပေါ်ထားတဲ့မေတ္တာနဲ့ကျေးဇူးရှိသူပေါ်ထားတဲ့မေတ္တာဆိုတဲ့ကွဲပြားချက်တွေကိုရှင်းရှင်းလင်းလင်းခွဲခြားတတ်ဖို့အရေးကြီးတယ်။ဒါတွေကိုတေချာခွဲခြားတတ်တယ်ဆိုရင်ဦးစင်းတို့ဟာမေတ္တာကိုဖော်ပြတာအချစ်ကိုခံစားတာခင်မင်မှုကိုခံစားတာတွေမှာဆင်းရဲတော့ကမဖက်အောင် လုပ်နိုင်သွားပါလိမ့်မယ်။